တုတ်တန်ချံအခန်းကြီး22အငယ်1မှ16ကောင်းသောသူတွေကိုများစွာသောဥစ္စာထက်သာ၍ရွေးเสียကောင်း၏သူတစ်ပါးဆုံမဲ့ခြင်းကျေးဇူးသည် ရွှေငွေထက်သာ၍ကောင်း၏ငွေတတ်သောသူနှင့်ဆင်းရဲသောသူတို့သည် တွေ့ကြုံကြ၏ထိုသူအပေါင်းတို့ကိုသာရဖျားဖန်ဆင်းတော်မူ၏တမာတိရှိသောသူသည် အမှုကိုမျှော်မြင်၍ပုန်းနေတတ်၏ဉာဏ်တိမ်သောသူမူကားအစဉ်တိုင်းသွား၍ အမှုနှင့်တွေ့တတ်၏စိတ်နှိမ်ချခြင်းသာရဖျားကိုကြောက်ရွံ့ခြင်းကျေးဇူးကြောင့်စီးစိမ်ဂုံတရီအသက်ကို ရတတ်၏တဘောကောက်တော်လူတွားရလန်း၌စူးပင်များနှင့်ကြော်ခွင်းများရှိတတ်၏မိမိစိတ်ဝိညာဉ်ကိုစောက်ရှောက်တော်သူမူကားဝေးစွာရှောင်သွားလိမ့်မည်သူငယ်တွားရလန်းဝ၌ဆုံးမတွင်တင်လော့တို့ပြုလင်သူသည်အိုသောအခါထိုလမ်းမှမလွဲ လိုက်သွားလိမ့်မည်ငွေတတ်သောသူသည်ဆင်းရဲသောသူကိုအစိုးရ၏ချင်းငါယူသောသူသည်ချင်းငါပေးသောသူ၌ကျွန်ဖြစ်၏ဒုစရိုက်မျိုးစေ့ကိုကျဲသောသူသည်ဒုက္ခစဘာကိုရိပ်ရမည်ဒေါသစိတ်ရှိ၍ဒဏ်ပေးနိုင်သောတကိုယ်လည်းပျောက်လိမ့်မည်ဂုဏမျက်စိရှိသောသူသည်ဆင်းရဲသောသူတို့ကိုကြွေးသောကြောင့်မင်္ဂလာရှိလိမ့်မည်မထီမဲ့မြင်ပြုသောသူကိုနှင်ထုတ်လော့ တို့ပြုလျင်ယံမှန်လဲထွက်သွားလိမ့်မည်ယံတွေ့ခြင်းနှင့်ကဲ့ရဲ့ခြင်းလဲငြိမ့်လိမ့်မည်စိတ်နှလုံးဖြူစင်ခြင်းကိုနှစ်သက်သောသူသည်လျောက်ပတ်သောစကားကိုပြောတတ်၍ရှင်ပြန်နှင့်မိတ်ဆွေဖွဲ့ရလိမ့်မည်။ဒါဝရဖျား၏မျက်စိတော်သည်ပညာအတတ်ကိုစောင့်၏။ပြင်းမှားသောသူ၏စကားကိုကားခြေတော်မူ၏။ပြင်းသောသူကအိမ်ပြင်မှာရှင်သည်ရှိ၏။လမ်းတို့ထွက်လျင်ငါတေလိမ့်မည်ဟု ဆိုတတ်၏ အမျိုးပြတ်သောမိမ၏နှုတ်သည်နက်သောမြေတွင်ဖြစ်၏သာဝရဖျားဆက်ဆုပ်ယွန်ရှာတော်မူသောသူသည် ထိုမြေတွင်တည်းသို့ကြလိမ့်မည်မိုက်သောသဘောသည်သူငယ်၏စိတ်လုံးထဲမှထုတ်ထားလျက်ရှိ၏သို့တော်လည်းဆုံးမသောကြိမ်လုံးသည် ထိုသဘောကို ဝေးစွာနှင်တတ်၏ကိုစည်းပွားဖို့ဆင်းရဲသားတို့ကိုညှင်းဆဲသောသူနှင့်ငွေတတ်သောသူတို့အားပေးသောသူသည်ဆင်းရဲခြင်းသို့အမှန် ရောက်လိမ့်မည်အငယ်16မှ29တင်းနာကိုညှို့၍ပညာရှိစကားကိုနားထောင်လော့ငါပညာအတက်ကိုလည်းစိတ်နှလုံး၌ဆွဲလန်းလော့တင်းနှလုံး၌တွေးမိနိုင်လျင်ตายသောအကျိုးရှိလိမ့်မည်တင်းနှုတ်၌လည်းအစဉ်အသင့်ရှိလိမ့်မည်တင်းသည်သာရဖျား၌ခိုလိုမည်အကြောင်းတင့်ကိုယ်တိုင်ကိုယနေ့ငါတွင်တင်၏တင်းသည်တမန်တရားစကားစစ်ကိုတိမိအကြောင်းနှင့် တင့်ထံသို့စေလွတ်သောသူတို့အားတမန်စကားကို ပြန်ပြောနိုင်ပြီအကြောင်းတတိပေးလျက်ပညာတတ်ကိုပြသလျက်ထူးဆန်းသောအရာတို့ကိုငါရေး၍ပေးလိုက်သည်မဟုတ်လောဆင်းရဲသောသူ၏ဆင်းရဲကိုထောက်၍သူ၏ဥစ္စာကိုမလူမယူနှင့်ဒုက္ခိတတရဝါကိုမြို့တကားဝ၌မငင်းစေနှင့်အကြောင်းမူကားသာရဖျားသည်သူတို့အမှုကိုစောင့်တော်မူမည် သူတို့ဥစ္စာကိုလူယူသောသူတို့၏အသက်ကို လူယူတော်မူမည်စိတ်တူသောသူကိုမိတ်ဆွေမဖွဲ့နှင့်အမျက်ပြင်းထန်သောသူနှင့်အတူမလိုက်နှင့်လိုက်လျင်သူ၏ထုံးစံဓလေ့တို့ကိုတင်၍ကိုယ်အသက်ကြော့မိရာဖြစ်လိမ့်မည်လက်ဝါးချင်းရိုက်သောလူစုနှင့် သူ့ကြွေးကို အာမခံသောလူစုထဲသို့မဝင်နှင့်တင်၌ပေးရန်မရှိလျင်တင့်အိယာကို အပေကြောင့်ယူသွားစေခြင်းတည်း ဘိုးဘေးဆိုင်ပူသောမြေမှတ်တိုင်တို့ကိုမရွှေ့နှင့် ဆောင်ရွက်เสียအမှုကိုကြိုးစား၍ပြီးစည်းစေတတ်သောသူရှိသလိုထိုသူသည်တာမညလူ၏အမှုကိုမဆောင်ရွက်ရှင်မြေ၏အမှုတော်ကို ဆောင်ရွက်ရ၏